ရိုင်းချဖြုတ်အဲလေပြိုင်ဖာဖို့တိတ်သုံးတန်ကျွတဲ့မြို့ပေါက်ကနန်းဆန်ဘရင်နော်ထာဘရင်မင်းမြတ်ကတထုံသူရွှေကြုတ်ထဲဝင်ပြီးဘောက်စင်ထောရမလားလို့အဲလေလူပြိုစကားပြောရမလားလို့တခါတည်းလှမ်းနဲ့ထိုးလိုက်တာလူမထိုးမိဗိုက်ထိုးမိတာနဲ့အေးနှောင်ကျိုးထိုးမိတာနဲ့လှန်ကောက်ပြီးတယောက်ချင်းထွက်လာခဲ့တယ်ထမင်းကလည်းမစားရ ပေါင်မုံကလေးအလုံး40ကျော်စပြီးရှောက်လာခဲ့တာဝမ်းထဲကဟာတာတာရှိလိုက်ပါပြီတော့တယ်သို့တော်လည်းပဲရှေ့ကကြောင်းနဲ့ကန်းနဲ့တူရကြီးစီတန်ကြားရတယ်အင်းဧကာနာကြီးစီတန်ခေါင်းလုံးတန်ကြားတော့ကစော်ဆိုင်ပဲတဲ့အဲကြောင်းပဲတဲ့သမင်းကြံဟင်းကြံကလေးများတောင်းရအောင်အပန်နာထောင်အောင်မယ်လေ ဘောသူတော်ကြောင်းခောက်တယ်ဘောသူတော်ကြောင်းခောက်တယ်ဘာတော့ဖေရမာတော့ကြောင်းခောက်နေမကြောက်လားလာခဲ့ရေကြားတော့ကြားတာပဲမအားလို့ဘာလုပ်နေတော့အရက်ချက်နေတယ်အောင်မလေးကြီးသားမောင်ဗျာငါကြောင်းနာမည်ပြောက်လုပ်ကြတာဟဲ့အင်းကိုတော်ပဲမနေ့ကတည်းကချက်ဦးကြီးပြုတ်စားနေအမလေးသာ အနည်းကဘာလို့ကြက်မကြီးဒဏ်ရာမရှိဘဲနဲ့တရားဖတ်လာသလိုအနုဒီဟာပဲကိုတော့ကဒီကြက်မကြီးချက်ကျွေးရမယ်ဆိုမလို့ဒါဓမ္မရဲ့အရာကိုဖန်တန်ပြည့်နေတာပဲအမေဒါတဲ့စကားမစခေါင်းဝင်ကကြောက်ချင်းသူကိုတော်လေးကိုတော့အစိတ်နဲ့ပေါင်းထားတာမရွေးရသေးဘူးအခုဘာသာလူကြားမယ်လက်မပြောက်သွားပြီအမေလေးဗျာဟုတ်သူတော့ဗျာဒီကနေ့ ဘယ်ချိန်ရှိပြီလဲခုအချိန်နှစ်ပိတ်တခွဲလောက်ရှိပြီအဒီချိန်မေးတာမဟုတ်ဘူးဘယ်နှစ်နာရီထိုးပလဲလို့မေးတာအော်6နာရီထိုးမှတထွားနဲ့လက်နှစ်သိလို့တော့တယ်မိုက်ပြက်ကောင်းဒါမေးတာမဟုတ်နေနေနေလာမိုးပေါ်ရောက်နေပြီဟာ ဘယ်နဲ့ကြကြောင်ပြူသမင်းမို့လာဖို့ဟာအနာနောက်ကြပါလားဟာဟုတ်တယ်ဗျဒီကနေ့အဲကောင်ဆောင်အောင်လာလိုက်ပဲတင်တယ်မှန်ပါကြီးများလည်းလာတယ်နေလည်းဖဲပြီးတယ်မှန်ပါဗျအဲ့ဒါအဲ့ပဲလာလို့ရှိရင်ပေးမယ်ကမ်းမယ်အဲ့ပဲလာရင်ဖြင့်လက်ခံမှန်ပါတောင်းမယ်ရမယ်အဲ့ပဲလာရင်ဖြင့်ငါเจ้าကငါမရှိဘူးလို့အရှိเจ้าသွားပြီးပိုကာပြစ်နေတယ်ပြောနော်ဟမ်အပန်းတော့ကြားရပြီတဲ့သို့တော်လည်းပဲလှန့်ခေါ်စားရအောင်ပါပဲအိုးဗျဥသူတော်တို့ကပ္ပိတ်တို့ ကပ္ပိယလည်းမဟုတ်ဘူးအလိုအတန်ကြတနာမျက်နှာမြင်ချစ်ခင်ဆိုတာမောင်ရေဘယ်ကတော့ဟဲ့အော်ကြောက်လာဗျာဧည့်သည်ပါခင်ဗျာလေတခါမှလည်းမမြင်ဘူးမောင်နာမည်ဘယ်သူခေါ်တော့မောင်ကျိုင်းရယ်မှန်လိုက်လေခင်ဗျာကျွန်တော်ဒူးရင်သီးနဲ့မင်းကိုသီးလှူခြင်းလို့ပါ။အော်လှူခြင်းလို့လား။ဟုတ်ကဲ့။အေးဒါပြင်ခဏဆဲဦးငါဆရာတော်ဘုရားသွားလျှောက်လေဦးမယ်။ခေါ်ပေးပါခင်ဗျာ။အိုးဘုရားဘုရားကျော်ကလား။ မောင်မောင်ကိုကိုအဲဟုတ်ပါအောင်ဆရာတော်ဆရာတော်ခွဲမှာသာကလေးကလားဘာလဲငါနဲ့ဒီကိုတော့ဒီမှာလူမဲ့တမ်းမဲ့လူရောက်နေတယ်ဖေရဘာလူမဲ့တမ်းမဲ့လူတုံးလို့ပြောနေအိုးမင်းကိုတီးနေဒူးရင်းဒီလူနို့တဲ့ခေါ်လာမှာခေါ်လာမှာအဲ့ဒီငယ်ကိုကတွေ့အေးအေးအေးမောင်ရင်ရပါဗျာဥသူတော်ဟောဘုန်းကြီးကခေါ်နေတယ်ဘုန်းကြီးကခေါ်နေတယ်လာခဲ့လာခဲ့အဲ့ဒီဘက်ကလာခဲ့ ကောင်းပါပြီကောင်းပါပြီလာကြလားဒါလာဒါလာအဝတ်ကြီးခြုံပြီးမိနေတယ်ဆိုတာဟဲ့ဒါမလီဒါငါယောက်ျားလေဟဲ့တို့ဆရာတော်ဖရာတို့ဆရာတော်ဖရာဆရာတော်ဖရာလားအေးပန်လာပါဆရာတော်သခင်နိဗ္ဗာန်လွဲပါမယ်ကျွဲမလင်အမလေးဒါဒါတွေမသူတို့သိဘူးနော် ဟဲ့လငယ်ဟဲ့လငယ်ဖျားဘယ်ဘက်မင်းဒူးရင်သီးနဲ့မင်းကိုသီးလောက်စားလောက်ခွဲဒူးရင်သီးနဲ့မင်းကိုသီးနောက်ထားပါအောင်ဖျားတပည့်တော်လျှောက်ထားပြစီဦးဘာတော့ဟာတပည့်တော်မှာဖျားသမင်းမစားရတာကလည်းနှစ်ရက်သုံးရက်ရှိပါပြီဖျားအင်းဒါကြောင့်ဝင်းထဲကဟာတာတာရှိလို့ဆရာတော်ဖျားအเจ้าကဆွမ်းညံကိုညံလေးပေးပါဖျားမလဲဗျာအဘသူတော်ဖျားဘယ်ဘက်ဒူးရင်သီးနဲ့မလဲမကရ မင်းတို့ဒီတွေးစီမပါတဲ့အပြင်เจ้าကဆွမ်းညာကိုညာလာကတ်စားတဲ့တထောင်းစားတာပဲဟာအမဲလေးအခုဘာမှမလူဘူးလားမလူတဲ့အင်းအငတ်တေဒီမှာစုကုန်ကြပြီဟဲ့ကောင်ဟဲ့ရဖះဘယ်နာလဲမြောက်စားဖះတပည့်တော်ဆာလုံးလို့ပါမင်းမစားရတာက3ရက်4ရက်တမငါမစားရတာ49ရက်ကိုလူကိုဥဝိဇာရလက်သိပြေးလို့ကဲမင်းမသွားဘူးလို့သွားမလားတခွန်းနဲ့ပြော တင်ပါဖေဟာဘာမှမကြောင်ဘူးလားဘာမှမကြောင်ဘူးကမင်းစားဘူးတင်ပါဖေဟာတိုင်ကြားတဲ့ကငါပြောသေးလေးတော့ပေးပါဦးဖေဟာအမဲလည်းမလုပ်ပါနဲ့ကွာဒီဥစ္စာဖို့ဆိုတော့ထိတ်ကဖောက်ဆိုတာတော့မရှိပါဘူးတော်ပြောတာရဲ့ तू က तू ဖိထိုင်တာလို့ပြိထွက်နေတာ ကဲမဖယားဘာမှဆွန်းတော့ကိုတော့မကြနာဖြစ်ရင်ကိုတော့ခေါင်းရင်းကရှောက်သီးလေးတက်လို့နေပါဘူးကိုတင်းနေပါဗျာကိုတင်းနေပါဗျာဟုတ်ကိုတင်းယူပါဝင်လေးရာဘာဖြစ်ကြလဲဟဲ့ကောင်ဒီဒီဒီဒီကိုနာမည်နဲ့မပြောပါနဲ့နာမည်ပြောရင်ချီကိုဒရောပါယူလာပါကွာကဲမဖယားနှမျောလို့တက်တာမဟုတ်ဘူးလားနှမျောလို့မဟုတ်ဘူးဟဲ့အော်နှမျောလို့ရှိလဲမပေးရင်နေပါဖယားရှောက်သီးလေးတစ်လုံးမလေးကိုကိုတင်းနေပါကိုလေး ခိုတင်းသည်ပါအမလေးခိုတင်းသည်ပါအမလေးဟာတက်ကောင်မမပြောပါနဲ့မပြောမရဘူးလားမင်းကျမဖေဟာဒါနှမျောလို့တက်တာမဟုတ်ဘူးလားဖေမဟုတ်ပါဘူးကနာမည်ထည့်မပြောပါနဲ့ဟောနာမည်မထည့်ရဘူးလားကျမဖေဟာဟိုတင်းသည်လေးထည့်မိတာဟိုဟိုတင်းသည်လို့ပြောတာဘာလို့တက်နေရတာတော့သေနာကောင်းရင်ငါငါရှောက်ပြီးလို့ပြောရမှာလို့ကိုဟာကိုပြောတဲ့ရှောက်ပြီးတော့မတက်သူများပြောတဲ့ရှောက်ပြီးတော့တက်ရမလားဟင် အဲ့တော့ဟဲ့ကောင်မောင်ကြံခရကြိုက်သဘောရှိမစားကျင်ဘောသူစားအပင်မမနှုတ်ကလမုံမျောကျင်မျောกว่าသဘောရှိတင်ပါဖရာတင်ပါဖရာငါဟဲ့ယောက်ျားမတထောင်ကတကောင်ဘွားထင်ရှားဖို့လှန်ရတနာနဲ့မြမကြတမင်ထိုးလိုက်မှအချင်းမျိုးပြုတ်ကြော်လဲဟဲ့အဲရှောက်သီးတော့ပြန်ရပြီတဲ့ငါစားကြည့်အောင်ပါပဲအမေတဲကောင်းပါလားသူတို့ချိုမမသိသေးဘူးသို့တော်ဆရာတော်ဖရာငါကတ်လေအောင်ပါပဲ ဆရာတော်ဖရာဆရာတော်ဖရာဟာမောင်ကြမပြန်သေးဘူးလားမင်းမပြန်သေးဘူးဖရာဟောပါတော့ကွာတော်ရကိုဘယ်နာတော့ဟောတပည့်တော်ခုလာတဲ့ရှောက်သီးစားကြည့်သမှာဖရာအမလေးမစားပြသေးနဲ့ကွာသွားသွားသွားသွားသွားပါနည်းနည်းလေးမြည်အောင်ပါဖရာမမြည်ဘူးမမြည်ဘူးအော်မမြည်လို့ရှိရင်ကိုတော့လှမ်းနဲ့ထိုးလိုက်မယ်အမလေးငါလှမ်းနဲ့တော့မလုပ်ပါနဲ့ကွာမမြည်လည်းမြည်ဆိုမြည်ပါမကွာလက်ညိုးလေးနဲ့တော့ယုံရယ်ဖရာနည်းနည်းတော့မနော်တင်ပါဖရာပေးပေးပေးပေး ဘယ်နဲ့တော့ဖေဟာအမမောင်ကြဖေဟာတတို့တတို့တတို့တတို့အာဒါနဲ့ကောင်းမှန်းသိသွားအမမောင်ကြဖေဟာတတို့တတို့ရောရောရောမမတော်တော်တော်ပေပေပေတော်တော်တော်ဒီနှလုံးကဥသူတော်ဖို့အမလေးလေးအဲဘုသူတော်ဘုသူတော်ရှင်ဖေဟာလေးဟုတ်ပါဖေဟာလောက်ပြန်ဒီကောင်မဟုတ်တယ်မရှောက်ကြီးစားကြတာမှာချိုးကြလွန်းတာပဲဟုတ်လားနင်လည်းကိုယ်တောင်းလို့ဆိုမလီကိုဝင်ဆောင်နဲ့တက်မှာတက်ပါဘူးစားစား အမေကဲချိုးပါလားဗျာကဲအဲ့ချိုးလဲဆိုချိုးတပြူအောင်မတဲစွဲရည်စသည်နဲ့ပြည့်စုံတဲ့ဆိုင်ငယ်ပါလားဟင်မှန်ပါဗျာအဲ့ကနဲ့ဒီကောင်ကတန်ညညက်တက်ကကြီးမဟုတ်ဘူးတန်ညညတန်ညညလူမဟုတ်ဘူးပြောပါတန်ညညလူမဟုတ်ဘူးနဖူးရည်နဲ့ဒူးရည်ကြည့်လိုက်တော့အဲ့ကနဲ့ဒီကောင်ကခွဲပြစ်မဲ့ကောင်မင်းပြစ်မဲ့ကောင်မင်းပြစ်မဲ့ကောင်ဟုတ်တယ်ဒီတော့ကငါတူမဂျောင်ပြူနဲ့ဒီကောင်နဲ့ချော့ပေးစားရမကောင်းဘူးလားဟင်းဖုန်းကြီးကကိုတော့အောင်ွယ်လောက်ရမယ်ဆိုတော့ကာမရာကသာသနာပြုဆရာတော်ဒါမှကြည်ပေါ်ရကြည်ပေါ်ကြောင်းကိုတာဝန်သန်နု ကြည့်ရတာလဲမဟုတ်လွဲရောတပည့်ကသူ့အဖေနဲ့သူ့အမေနဲ့မွေးတာထင်တယ်ဒါဘောဟာဟဲ့ငယ်ခရားကဲမောင်ညာမင်းမင်းဘယ်ဘယ်မှမသွားနဲ့တော့ငါသရက်ဖြူဥယျာဉ်မှာမင်းစောင့်ရမယ်ဒီသရက်ဖြူဥယျာဉ်မှာစောင့်ရမလားဗျာအေးရာသီမျိုးငါးပါးလာရင်ဖြည့်စည်းလို့ရှိရင်မင်းစောင့်ကြပြီးတော့ပြောမင်းသဘောရှိစိတ်ချပါဖေယားစိတ်ချပါဖေယားဟုတ်သူတော့ဖေယားရောင်ပြူစောင့်ကြအောင်ဆိုမှန်ပါဖေယားအော်ဆုံးဖို့ဖို့အချိန်ကလည်းနေတောင်တော်တော်မြင့်သွားပြီဖုံဖုံဖေယားခေါ်အောင်ပါပဲထမရဲ့ ဘုံဘုံဗျာဘုံဘုံဗျာအကြောင်းမြူလားပြင်ပါဗျာဘယ်အချိန်ရှိပြီလဲကုန်ကြည်သားစင်နာကြီးရှိပါသေးတယ်ဗျာမိုက်တဲ့ကမာလေးကရဆွန်ဒီချိန်ဘုန်းကြီးစားရပေါ့ဘယ်ဘလဲဆော့ပါလားပါတယ်ဗျာကနေဥစားလှန်လှန်အိုးပါတော့ဗျာဒီနေ့စားဖွင့်ဆော့အောင်ဖွင့်လာမှာဟုတ်ပြောပါဗျာဘာတွေများချက်လာတော့ငါးနဲ့ငရနဲ့ချက်ထားတာပါတယ်ဗျာငါးနဲ့ငရနဲ့ပြင်ပါဟိုလေဟင်းတစ်မျိုးစီဖြစ်နေရောပေါ့ငချီးနဲ့လေငချီးနဲ့ကောက်ရိုးနဲ့ချက်ထားတာတစ်ခွက်ပါဗျာ တညဖမငချီးနဲ့ကောက်ရိုးနဲ့လို့ပြီးတော့ကောဝေးတော်ရွက်နဲ့တမားရွက်နဲ့ဟင်းညိုလေးတစ်ခွက်ပါတယ်ဗျအဲ့ဒါခြေစုပ်ကြီးဖြစ်နေလိမ့်မယ်ဟုတ်ပြီပါဗျာဟုတ်ပြီဖို့သူတော်ဖို့ဘာပါသေးတို့ဖို့သူတော်ဖို့လားဖို့သူတော်ဖို့ဘုရားကျော်ကွင်းကြီးပါတယ်ဗျာဟွန်းဘုရားကျော်ကွင်းကြီးတယ်ငါကြတော့ဘုရားကျော်ကွင်းကြီးကစားကျင်မဘူးနာနာမင်းလေးအုပ်ထားတာအာအကြောင်းပြုရည်ပြီးတော့ရည်ပြီးတော့ကောက်ချင်သွားမကောက်ချင်ဘူးဗျရည်ပြီးငါတော့ကျင်တယ်အရင်မရပါဘူးမှာ ညင်းဝက်ပါလာတယ်ဗျာမလေးတကင်းမနိုင်နေငါမတော့ရင်ဘူးသွားစမ်းပါညင်မှုဗျာကြီးများလိုက်တာရှိတာနဲ့ဖုံးပေးပြန်ပြီးသွားကောက်ကြည့်တော့ကောက်ဘူးလားကောက်ဘူးဗျာမကောက်ဘူးနေရိုက်မှာဖုံးဆိုတော့ဒုတ်ပေးစမ်းဟာအမလေးမလေးအမလေးအမအမဒုတ်ဆွဲပါဆိုတာဒုတ်လားဆွဲဩဆရာတော်ဖះကတရတိကောက်ခိုင်းတော့တရတိသွားကောက်မှာပဲလေပြောရင်ဆိုရင်ချမ်းထဲရောက်လာပြီဟဲ့တရပင်အောက်ကဘာလို့လဲအမလေးရှင်လန့်တာတော့နင်ဒီပင်အောက်တယောက်ထဲငါလုံးမဲ့လာရတော့ ဘာလုံးမဲ့လားတော့ပြောပါရှင်အော်နင်ဘာလုံးမဲ့လားတော့ဟမ်ဆရာတော်ဘုရားအပြည့်အပြီးကောက်ခိုင်းလို့လာတာပါရှင်ဒီအပင်ကိုငါဆိုင်နဲ့နင်မပြေးနဲ့ချမ်းသာပေးပါရှင်ကျမဖုန်းကြီးတူမှာပါနင်ချမ်းသာပေးလိုက်ရင်ငါကင်ထားတာအလကားဖြစ်တော်ဘောရှင်းလက်ထက်ကဘာကြီးလဲရှင်ဟဲ့လှန်ဟဲ့လှန်အိုးရှက်ကရှက်ကနေရှင်မရှက်ပါနဲ့ငါဆရာဝန်လိုသဘောထားပါအော်ဆရာဝန်လိုသဘောကောင်းတယ်ပြောပါအေးဆရာဝန်လိုသဘောကောင်းတယ်ဟေ့တငယ်မ ရှင်မင်းနာမည်ဘယ်လိုခေါ်လဲကျမနာမည်လားအေးရောင်မျိုးတဲ့ရှင်ဩဂျောင်နဲ့ဖြူနေတာလားကျမတော့ပြောတာရှင်နာမည်ကကောရှင်ငါနာမည်ကတော့ကြံရစ်တဲ့ဩကြံကြီးကွာရစ်ထားလို့လားအေးဟေးကြံကြီးရစ်ထားသလိုပဲတငယ်မရှင်မင်းငါမြင်မြင်ချင်းမြစ်ချင်အကုန်ချက်တယ်ကွယ် ချစ်ခင်ဆုံးမတယ်ပြောပါအေးချစ်ခင်ဆုံးမတယ်နာမရကလာကာဖီတဲ့အပန်ကြသနာပါစီဆိုပါရှင်အေးအပန်ကြသနာပါစီဆိုလို့မင်းကိုချစ်တယ်ကွယ်ကျမကိုချစ်တယ်လားအေးချစ်လို့ရှိရင်ရှင်ကျမဖုံဖုံဖရလာလျှောက်ပါရှင်ကျမကြိုက်ပါမယ်ရှင်ကောင်းပြီဆရာတော်ဖရငါသွားလျှောက်ထားမယ်မလေးဆရာတော်ဖရဆရာတော်ဖရဘာဖြစ်လာတော့ဘာဖြစ်လာတော့ဟာမလေးတပည့်တော်ရှင်းလာကြည့်ရဲ့ဖရအမငိုလို့ဘာဖြစ်လို့တော့ကောင်းပါလေတယောက်တပည့်တော်လက်ကိုအတင်းဆွဲပြီးတော့ပလက်ကာယပြူပါတယ်ဖရအော် အောင်မွေလေးအဲ့ဒီကောင်မလေးကငါဒူမဟာအောင်မွေမလေးဒါဖြင့်ဝင်းသာလိုက်တာဗျာဘယ်ဘုံဘယ်ဘုံပုံမှန်ဗျာဟာရောက်မြူဗျာလာသာဟိုကောင်လေးနေလက်ဆွဲပြီးဖဲနားရောက်လောက်တကောကိုတော့စဉ်းစားကြည့်ပါဗျာတပည့်တော်ကမင်းကလေးပါဗျာမစဉ်းစားကြလို့ငါအမျိုးသားငါသိတယ်အဲလာခဲ့လာခဲ့လာခဲ့ကျမဖေယားနင်ဟိုကောင်ကလေးကိုနင်မကြိုက်ဘူးလားကြိုက်တာပြောတာအိုးဘယ်လာမှမသိဘယ်လာမှမသိဖုံဖုံရဲ့မကြိုက်ဘူးလားယူမှာပေါ့ကြိုက်တာပေါ့ အတော်ပြောအောင်ပါပါလားကတလက်ထမလားလားလားတပည့်တော်ပေါ်ကနေမှာတဗျာပည့်တော်အပေါ်ကနေပဲအဲမိုးခေါင်မယ်ခရင်တပည့်တော်အပေါ်ကနေဥစ္စာလောက်ပါပေးဟဲ့လက်ကျောင်းဆရာတော်ကျောင်းမင်္ဂလာဆောင်လို့တော်ပါမလားဖေ။ဟောလို့တော့ဟိုကျောင်းဘုန်းကြီးကျောင်းဆိုတာမင်္ဂလာဆောင်တော်တာမဟုတ်ဘူး။ဟိုလာကောင်းတဲ့တောင်းဟောဆိုတာမကြောက်လားကျောင်းဟောဆိုတာ။တိုင်းဒါပြန်ကြောက်မယ်။မင်္ဂလာဆောင်ပါ။ပြုဖို့မွေးဖို့လိုတယ်ဖေ။ပြုဖို့မွေးဖို့ကတော့မခက်ပါဘူးကွာ။ဘာလို့ငရုပ်သီးနဲ့ထုံကျွေးမယ်ကွာ။ အသက်မိကရှလပါရေးတိုက်လို့မကောင်းဘူးဗျာအကောင်းသားပဲကက်ကက်လာကြတာလက်လက်ပေးလက်ပေးလက်ပေးတင်ပါဗျာငါဆိုသလိုဆိုကြဆိုပါဗျာရွှေပရေသာမြေကပေါက်စေတော်ရွှေပရေသာမြေကပေါက်စေတော်ငွေပရေသာမြေကပေါက်စေတော်ငွေပရေသာမြေကပေါက်စေတော်မောင်တော်နမတော်ဆက်တော်ခေါ်သည်ဤတော်ဖင်းကထွက်စေတော်